တရားနာပြီးတဲ့အနုမောဒနာတရားဟောပြီးတဲ့အခါကျတော့အနာတပင်တတိကကာလကိုကဲငါသားအဖိကရိအတိုင်းရော့ငွေတထောင်ယူတော့ကာလလက်မလန်းဘူးလှုပ်တော့မလှုပ်ဘူးလှဲ့တော့မကြည့်ဘူးကဲလူလေးယူလေငွေတထောင်လူလေးစုချတာမြတ်စွာဘုရားရှိတန်ဃာတော်များရှိရှက်เสียမကောင်းလားအဲကောင်းလိုက်တာကာလလှဲ့မကြည့်ဘူးမြတ်စွာချပြီးငုတ်လို့ဒီထဲမှာမြတ်စွာဘုရားကမိန်ကြတဲ့အနာတပင်တတိတဲ့ သင့်ငွေတစ်ထောင်မပြောနဲ့ကာလသူရထားတဲ့တရားဟာစကြဝဠာမင်းစည်းစိမ်နဲ့တောင်မှပဲမလဲနိုင်ဘူးအနာတပိန်နဲ့ဆိုပြီးမြတ်စွာဘုရားဟောပြအနာတပိန်ရဲ့စိတ်ထဲဘယ်လိုဖြစ်မလဲမြတ်စွာဘုရားနဲ့တန်ဃာတော်များရှိလို့သာတော့မရှိမှမရှိဘူးဆိုရင်ထခုံမကပဲဘူးလားအဲကမယ်ဘာနဲ့ချီးမြှောက်လိုက်တာလဲ တရားနဲ့ချီးမြှောက်လိုက်တာအိမ်ကြတော့ပြန်ပြောပြကြအမေဖေတွေခုံညကကြအောင်မဟုတ်ဘူးလားတရားနဲ့ချီးမြှောက်တာအဲ့ဒါလို့ချီးမြှောက်ပါတဲ့ဇနီးတဲ့ကိုတရားနဲ့ချီးမြှောက်တာကတော့ဒီထဲမှာပါပါတယ်ဝိသခတထေကြီးဆိုတာဓမ္မဒိဏဆိုတဲ့သူရဲ့တထေကြောကဝိသခတထေအနာဂါမိမဉ္ဇဉ်ရလာလို့ပြန်လာတဲ့အခါကျတော့ပြောတယ်ပြောခဲ့တဲ့အတိုင်းပဲအနာဂါမိမဉ္ဇဉ်ဆိုတာမဉ္ဇဉ်ဘုံဉ္ဇဉ်ရပြီဆိုလို့ရှိရင် ကာမဘုံဖြစ်တဲ့လူဘုံနတ်ဘုံမှာတွေ့တာတတ်မဲ့ဆရာဘာတစ်ခုကိုများတွေ့တာမှုတတ်မဲ့မှုမရှိတော့ဘဲနဲ့လောဘကာမဘုံမှာတွေ့တာတတ်မဲ့တဲ့လောဘရာဂကင်းသွားအဲ့တော့ဝိသကတရေကြီးနာဂမိမညာရပြီဘုရားကြောင့်ကပြန်လာတဲ့အခါကျတော့တထေးကြီးဆိုပေမဲ့လို့ငငယ်ပဲရှိပါသေးတယ်သူ့ခုံလိုက်တထေးကြီးတထေးကြီးနဲ့ပြောနေရတာဝိသကကလည်းငငယ်ပဲဓမ္မရိဏလည်းငငယ်ပဲအရွယ်ကောင်းတော့ချောတော့လှတော့ အိမ်ဝါကနေပြီးဓမ္မဒိဏကစီကျုပ်ပြီးခါတိုင်းလိုပဲဝိတာခကိုလက်မောင်းသွားပြီးတော့အာသာတုလက်ကလေးနဲ့ဖက်လိုက်တယ်ထုံးစံကိုခရီးဥကျူရပိတာခတထေကသူ့လက်မောင်းလာဖက်တဲ့လက်ကိုအာသာလေးဖယ်ချလိုက်တယ်လှဲ့လည်းမကြည့်ဘူးဒီတော့ဓမ္မဒိဏအာအာသင့်သွားဟင်ဘယ်နဲ့ဖြစ်တာလဲ အာအသင့်သွားပြီးတော့သူတကာရဲ့မျက်နှာကြည့်လိုက်တော့စိတ်ဆိုးပုံလည်းမပေါ်မျက်နှာမှုံသိုးသိုးလည်းမရှိမကျေနပ်တဲ့အမူအရာလည်းမတွေ့ရစိတ်မချမ်းသာတဲ့အမူအရာမတွေ့ရအင်မတန်တည်ခြင်းငြိမ်သက်ပြီးအိန္ဒြေယလို့ကြည်လင်အေးမြငြိမ်သက်တဲ့မျက်နှာတွေ့ရတော့အိုးထူးဆန်းလိုက်တာဘယ်လိုများဖြစ်တာပါလိမ့်မလို့ခါတိုင်းကလက်မောင်းလေးသွားပြီးတော့ပိုက်လိုက်ပြီဆိုလို့ရှိရင်သူကငါလက်မောင်းပြန်ပြီးကိုင်းလို့စကားတွေတွတ်တွတ်ဒါဒါပြောလို့ဒီကနေ့ပြင်စကားကလည်းတခွန်းမှမပြော မျက်နှာကလည်းကြက်တရေရှိလိုက်တာဘလို့များဖြစ်ပါလဲဓမ္မဒိဏတတွေးတွေတခြားစားမေးကလည်းမမေးရသေးဘူးအိမ်ပေါ်ရောက်တဲ့အခါကျတော့မှမေးရသမင်းမှာတာပါပြင်ကျွေးပြီးတော့အခါကျတော့မှမေးတယ်သမင်းပြင်ကျွေးပြီးတဲ့အခါကျတော့လေတထေးကြီးကသမင်းမစားဘူးဘာကြောင့်လဲဆိုအနာဂါမိမဲ့ညာဖွညာရပြီဆိုလို့ရှိရင်ဝိကာလဘောဇနသီလဟာအလိုလိုတီးသွားတယ်ညစာမစားတော့နေလဲညစာနေလဲညစာမစားတော့ ဒါနဲ့ပြီးတဲ့အခါကျတော့အနာဓမ္မဒိနာကမေးတယ်အရှင်တထေကြီးဘယ်လိုဖြစ်တာလဲဒီနေ့စကားလည်းမပြောရီမောမောလည်းမနေခါတိုင်းနေနေနဲ့မတူထူးခြားလှကြီးလားပြင်ပမှာများအဟွာအဟွာတွေများရှိလို့လားအဲ့ဒါဘုန်းကြီးကပြောတာမဟုတ်ဘူးစာထဲမှာပါတာ ဗဟိတာပဋ္ဌနာအဋ္ဌိတဲ့ဗဟိတာပြင်ပ၌ပဋ္ဌနာလိုလားတောင်းတာတဲ့အရာတွေအဋ္ဌိများရှိများရှိပါလေသလားတဲ့ပြင်ပမှာများအဟွာတွေရှိလို့လားဓမ္မမဟုတ်ကျမမှာအပြစ်တွေချွေးညက်တွေများရှိလို့လားဒီလိုဆိုလို့ရှိရင်ထုတ်ဖို့ပြောပြပါမနေတတ်လွန်းလို့ဒုက္ခတနာစရာမကောင်းဘူးလားတရားသိတဲ့လူနဲ့တရားမသိတဲ့လူကွာမသွားဘူးလားအဲ့ဒါကြောင့်တရားသိဖို့တရားသိအောင်ကြိုးစားဖို့မလိုဘူးလားလိုတယ် တူတူပြောမရသေးဓမ္မဝိတာခတထေဤကနောက်ကြတော့ဖော်ပြတဲ့ဖော်ပြပြတဲ့ဓမ္မဒိဏတဲ့ဒုမြာအမတန်ထူးခြားမြင့်မြတ်တဲ့လောကုတ္တရာတရားအသိဆိုတာသိခဲ့တယ်သိခဲ့တဲ့အတွက်ဒီတရားအသိရလာတဲ့အချိန်ငါစပြီးလောကီကိစ္စတွေတို့များဘာမှစိတ်ဝင်စားမတွေ့တာမတတ်မဲ့မလိုလားတော့ဘူးဒါကြောင့်မလို့ဒီတရားအသိကြောင့်ဒီလိုဖြစ်နေတာပါတခြားမထင်ပါနဲ့ပြင်ပမှာလည်းဘာမှမရှိသင်မှာလည်းဘာမှမရှိပါဘူးအလုံးအပြစ်ကင်းပါတယ် ဒီကနေ့ကစပြီးတော့ဓမ္မဒိနာတို့များပေါ်ညီကိုမောင်နှမလို့ထားပါတို့ကလည်းတင်ပေါ်ညီကိုမောင်နှမလို့ထားမယ်တကယ်လို့များငငယ်ရွယ်ရွယ်မှုနောက်အိမ်အောင်ပြုကျင်တယ်ဆိုလို့ရှိရင်လည်းစိတ်ရှိသဘောရှိဒီစည်းစိမ်အားလုံးအကုန်လုံးယူတော့ကျန်တာမှတချို့အမျိုးသမီးတွေအဲ့ဒါလိုများတို့ကိုမောင်လို့အကိုညီကိုမောင်နှမလို့ထားပါမင်းကိုလည်းနှမလို့သဘောထားပါမယ်ဆိုဘုံကနဲ့လဲသွားတာလေအဲ့ဒါကျန်တာမှပါတယ် ဘုံနဲ့လဲသွားတာလေဒီမှာဓမ္မဒိဋ္ဌာမလဲဘူးဘာကြောင့်မလဲလို့ဆိုပါရမီပြည့်တဲ့ပုဂ္ဂိုလ်မို့ဩသူတရားတဲထူတာပဲတဲထူကြတဲ့တရားပဲဟဲ့သူတရားဒုလည်းရရင်ကောက်မှာပဲဒီလိုဖြစ်နေတာတဲ့သူစိတ်ထဲမှာဒါနဲ့တထေကြီးရဲ့အဲ့ဒီတရားဆိုတာတထေကြီးတို့လို့အမျိုးသားတွေကရတိုက်သလားအမျိုးသမီးတွေကရမရတိုက်ဘူးလားဆိုအမလေးဓမ္မဒိဋ္ဌာဘသူကျင့်ကျင့်ကျင့်သူရတာကြီးပဲတဲ့ကလေးကျင့်ကလေးရလူကြီးကျင့်လူကြီးရအမျိုးသမီးကျင့်ရင်အမျိုးသမီးရတယ်အမျိုးသားကျင့်ရင်အမျိုးသားရတယ် ဓမ္မဒိဏများကျင့်ကျင်တယ်ဆိုလို့ရှိရင်တို့များဝမ်းမြောက်ဝမ်းသာကျင့်နိုင်အောင်ကြိုးစားပြီးအမလေးတထေကြီးကျင့်မရစေကောင်းပြီဒီလိုဆိုလို့ရှိရင်ဘယင်စီသွားခွင့်တော့အရှင်မင်းကြီးဓမ္မဒိဏကလည်းပဲဘိက္ခုနီမလုပ်ပြီးတရားကျင့်ကျင်လို့တဲ့ခွင့်ပြုပါစို့ဘယင်ကလည်းပဲသူကသောတာပတ္တိမဉ္ဇဉ်ပူဉ္ဇဉ်ရထားတဲ့ဘယင်ဆိုတော့ဝမ်းသာတာပေါ့သောတာပတ္တိတရားကျင့်မဲ့ပုဂ္ဂိုလ်တယောက်တိုးတယ်ဆိုလို့ရှိရင်ဘယင်ကသိဝမ်းသာတယ်အာသိကောင်းဝိသကဒီလိုဆိုလို့ရှိရင်ဓမ္မဒိဏကို အခန်းအနားနဲ့ပဲသင်เจ้าတော်ကိုပို့ဝေလူဝန်เจ้าတော်ပို့ရှင်တော်မြတ်ဘုရားထာမယဟန်ပြုပေစေနာနဲ့ဝိသကာအခမ်းအနားနဲ့ဓမ္မဒိဏကိုမြတ်စွာဘုရားထံကိုမြတ်စွာဘုရားကဘိက္ခုနီမတွေစီပုတ်ပြီးတော့ယဟန်မပြုစေတယ်။ယဟန်မင်းမဖြစ်တဲ့အခါကျတော့တဏှာသွားပြီးတော့တရားအားထုတ်တယ်။အဲ့ဒီရာဇယုံနာကဝေလူဝန်ကြောင်းနဲ့မှတော့အားထုတ်လို့မဖြစ်ဘူး။ဘာကြောင့်လဲဆိုတော့သူတို့က မြို့မျက်နှာဖုံးနေဆိုတော့တို့ကဟိုဟိုကလာပြီးတွေ့ပြန်ပြီဒီကလာပြီးဖူးပြန်ပြီဟိုကလာပြီးလှူပြန်ပြီဒီကလာပြီးလှူပြန်ပြီနဲ့ရှုပ်ရက်ကိုခန့်နေအနာကိုမရလို့မလို့ကဲဒီလိုဆိုမဖြစ်ဘူးဆိုပြီးတော့ခလန်းလန်းကယွာတောကြောင်တကြောင်သွားပြီးအထုတ်လိုက်တာ၃ရက်ရှိပြန်လာအရဟတမညာအရဟတဘုံညာအထိရလာယဟနာမဖြစ်လာသူတကာကဘာပဲရတယ်အနာဂါမဲရတယ်တဆင့်တက်မသွားဘူးလားအာအမျိုးသမီးတွေကအမျိုးသားတွေတဲ့တာရာကို နော်မသာဘူးလားသာတယ်မြို့သားတွေကအမျိုးအမျိုးသမီးတွေကအမျိုးသားတွေတဲ့သာတယ်ဒီမှာတော့အဲ့လိုများလားအဲ့လိုများလားမသိဟမ်ဩဟိုကဟုတ်ပါတယ်ဖရာတဲ့ကတိကရောဟုတ်ပါတယ်ဖရာတဲ့ဒီကလည်းထောက်ခံတယ်ဒီကလည်းထောက်ခံတယ်ဒါပေမဲ့အမျိုးသမီးတွေအခန်းပြန်ရောက်တဲ့အခါကျတော့တွတ်တွတ်တွတ်တွတ်နဲ့စကားပြောတာကို ဒီဟာတကားတွေမကြားကြဘူးနော်ဘုန်းကြီးကတော့အင်တာကွန်ကနေပြီးကြားနေတာအဲ့တော့အမျိုးသမီးတွေကမသားပါဘူးစိတ်ချပါအမျိုးသမီးတွေမသားပဲမသားဘူးပြောတာနော်မသားပါဘူးအများစုအများစုအ ਨੇ စုကတော့ตาကောင်းตาမှာပေါ့မဟုတ်လားအ ਨੇ စုကတော့ตาကောင်းตาမှာ ကဲအဲ့ဒီတော့အဲ့ဒီတရားနဲ့ချီးမြှောက်ခြင်းဟာမင်္ဂလာမဖြစ်ပေဘူးလားပုဒ္ဒဒါရတသင်္ဃဟောအနဝိဇ္ဇာနိကမ္မနိဧတမင်္ဂလာမௌတ္တမအနဝိဇ္ဇာနိကမ္မနိဒုစရိုက်ကင်းစင်ပြင့်မထင်သည်ဖြူစင်သောအမှုတို့ကိုပြုအပ်ခြင်းသည်လည်းဩဓမံချမ်းသာဆောင်တလွန်ထူးမြတ်သည့်မင်္ဂလာကြီးပွားချမ်းသာကြောင့်ကောင်းမြတ်သောမင်္ဂလာပါပေသည်ဒုစရိုက်မဟုတ်တဲ့သူစရိုက်တရားတွေသူစရိုက်အမှုတွေပဲပြုပြီဆိုလို့ရှိရင်မင်္ဂလာဆိုတာမသေးကြဘူးလားသေကြသွားပြီဒီတော့ ဒီမင်္ဂလာတလောက်ပဲထားကြဆိုဒီထဲမှာအဲ့ဒီအနုိဇမင်္ဂလာနဲ့ပတ်သက်လို့ပကြားလောင်းဖြစ်တဲ့မောင်မကရဲ့ဝတ္ထုကိုဒီထဲမှာထည့်ထားတယ်အဲ့ဒါဖတ်ကြပြီတော့ဟုတ်ကဲ့လားမရှိသောအလုပ်စရာချင်းချင်းချင်းချင်းတွေးတွေးဆဆအခြေအနေနဲ့သင့်လျော်အောင်လုပ်တဲ့အလုပ်ကိုအနှောင့်အယှက်မရှိတဲ့အလုပ်လို့ပြောတာအဲချင်းချင်းချင်းချင်းတွေးတွေးဆဆအခြေအနေနဲ့သင့်လျော်အောင်ဒေသနဲ့သင့်လျော်အောင်ကာလနဲ့သင့်လျော်အောင်လုပ်တဲ့အလုပ်ဆိုလို့ရှိရင် မအောင်မြင်နိုင်ဘူးလားအဲ့ဒီအောင်မြင်နိုင်တဲ့အလုပ်ကိုပဲအနာကုလကမ္မန္တာ အနှောင့်အယှက်မရှိတဲ့အလုပ်တဲ့အဲ့ဒီမှာလည်းပဲဘယ်လိုဟာအနှောင့်အယှက်မရှိသလဲဆိုတာသူ့မြန်မာပြန်ထဲမှာတခါတည်းပါပြီးသားပဲဘုန်းကြီးကတရားဆုံးညင်နေတရားဆုံးညင်တဲ့စိတ်ကအားကြီးနေလို့နော် အနာကုလသကမ္မန္တာ ကာလဒေတာပုဂ္ဂလကိုနှိုင်းစာထောက်ခြင်း သင့်မသင့်ကိုဉာဏ်ဖြင့်ဝေဘာလုံးလာတန်၍ပော့တာမရှိပြင်းဤမဖက်အနှောင့်အယှက်မရှိသောအလုပ်သည်၎င်းကာလအချိန်လှုပ်တင်တဲ့အချိန်မလှုပ်တင်တဲ့အချိန်ရွေးပါဒေသလှုပ်တင်တဲ့ဒေသမလှုပ်တင်တဲ့ဒေသရွေးပါရှေ့ကပြောပြောဘူးကြတယ်မဟုတ်လားရှေ့ကပြောထုံဆုံးရှိတယ်မဟုတ်လားတရုတ်ပြည်သွားပြီးအာယောင်းတယ်တရုတ်ပြည်သွားပြီးအာယောင်းလို့ရှိရင်တော့ချမ်းသာမယ်မဟုတ်လားဘာဆိုလို့ရလဲ အဲအတ္တေလှုပ်လို့မလို့အထုတ်လို့လို့အပေါ်တဲ့နေရာသွားပြီးအရောက်နေဆိုလို့ရှိရင်ဆင်းရဲဖို့မသေးကြဘူးလားအဲ့ဒါလို့ဒေသကိုရွေးပါတဲ့ကာလအချိန်ကာလကိုရွေးပါတဲ့မိုးတွင်အခါမှာဆိုလို့ရှိရင်သဘာတိဏံစိုက်အသိအဏံစိုက်ပြိုးပါနှွေအခါမှာဆိုလို့ရှိရင်ကုံကူးပါကုသံရောင်းဝဲမှုလုပ်ပါဒီလိုမဟုတ်လားအဲ့လိုအချိန်ကာလကိုရွေးပါတယ်ဒေသ တင့်လျော်ရာဒေတာကိုရွေးပါပုဂ္ဂလဒီပုဂ္ဂိုလ်နဲ့ဆက်ဆံလို့ရှိရင်ဘယ်လိုဆက်ဆံမှဖြစ်ပဲလို့ဆက်ဆံတဲ့ပုဂ္ဂိုလ်မဆက်ဆံတဲ့ပုဂ္ဂိုလ်ရွေးပါတယ်အဲ့ဒါလိုရွေးပြီးတော့လောက်တဲ့မလောက်တဲ့ကိုညံနဲ့ဝေဖန်လောက်တဲ့အခါကျတော့လေကြီးမားတဲ့လုံလဝိရိယနဲ့တကယ့်ကိုထထကြွကြွလောက်ပါတဲ့လောက်တဲ့အလောက်တိုင်းကိုစိတ်ကပုတ်ပေါ်တန်တန်သဘောမထားပဲနဲ့အလေးနဲ့ခံယူပြီးဒီအလောက်ကငါအတွေ့အကျိုးဖြစ်ထွန်းစေရမယ် အပြစ်ကင်းတဲ့လောကီဂျိုလောကုတ္တရာဂျိုဖြစ်ထွန်းစေရမယ်ဆိုတဲ့စိတ်နဲ့အလေးနဲ့ထားပြီးလုပ်ပါအဲ့ဒါလိုလုပ်တဲ့အခါမှာလည်းပဲပြင်းရတဲ့စိတ်တစ်စက်ကလေးမှမပါပါစေနဲ့တဲ့အမြဲတစေတက်တက်ကြွကြွနဲ့လုပ်ပါတဲ့ဒီလိုဆိုလို့ရှိရင်ဒီအလုပ်ဟာအောင်မြင်မလားမအောင်မြင်ဘူးလားအဲ့ဒါကျမ်းဂန်ကဖွင့်ပြထားတဲ့ဟာထဲမှာဘုန်းကြီးကထပ်ဆင်ပြီးတော့တချို့ကနည်းနည်းလေးထည့်ထားတာညာတော့အပြင်တော့ကျမ်းဂန်ဖွင့်တဲ့စကားကိုပဲဘာသာပြန်ထားတာ အနာကုလသကမ္မန္တကာလဒိတာပုဂ္ဂလာကိုနှိုင်းဆထောက်ခြင်းသင့်မသင့်ကိုဉာဏ်ဖြင့်ဝေဖန်လုံးလာတန်၍ပော့တံမရှိပြင်းဤမဖက်အနှောင့်အယှက်မရှိသောအလုတ်သည်လည်းဥဒ္ဓမံချမ်းသာဆောင်တာလွန်ထူးမြတ်သည့်မင်္ဂလံကြီးဝါချမ်းသာကြောင့်ကောင်းမြတ်သောမင်္ဂလာပါပေတည်းဆိုသမှာ အဲ့ဒီမှာအချင်းနေအရရကိုသုံးသပ်ဆင်ញင်တတ်တဲ့အမျောအမြင်ပညာရှိပြီးတော့ရလာတဲ့အခွင့်အရေးကိုအတိအကျအသုံးချတတ်တဲ့ပုဂ္ဂိုလ်တယောက်ရဲ့အကြောင်းစာမျက်နှာ80ကစပြီးတော့ရေးပြီးထားတဲ့ကျမ်းဂန်ကဓမ္မပဒအထကထာကလာတဲ့သုလတ္ထိဝတ္ထုဆိုတာအဲ့ဒါဘုန်းကြီးပြောမပြပါဘူးစာအုပ်ထဲကိုပြန်ကြည့်လို့ရှင်ရှင်းရှင်းကြီးသိသွားလိမ့်မယ်ဒီပုဂ္ဂိုလ်ဟာဘလောက်အခွင့်အရေးသိတယ်လဲဘလောက်အချိန်ဟာကိုနားလည်တယ်လဲဘလောက်ပုဂ္ဂိုလ် ဒီရှောင်းနေတဲ့ပုံကိုဆောင်းနေတဲ့ပုံကိုဘလောက်နားလဲသလဲဆိုတာဒီဟာဒီမှာကြည့်လို့ရှိရင်သိပါတယ်ထားခဲ့ပါတော့ရှေ့သွားမယ်ဒါနိသဓမ္မစရိယာစညာတကနိသသင်္ကဟောအနဝိဇာနိကာမနိဣတံမင်္ဂလမௌတ္တမဒေဝတေတိလိုရေဖြင့်မေးလျှောက်ထားသည်ဩနတဒါနိသသန္တရာခရီလံမပင်မမဲ့ရှင်လန်းကြည်သာလျှောက်ဖို့ရနှင့် သန္တရာလွတ်လန်းညီမြောမှန်း၍လူရန်သမှုဒါနပြုအပ်ခြင်းသည်၎င်းဓမ္မစရိယာသာသူစရိုက်7ပါးကောင်းမှုများကို မချားနေညာပြုကျင့်အပ်ခြင်းသည်၎င်းညာတကနိသသင်္ကဟောမိဘဖဘဲစင်မပြတ်ဖဲနှွယ်ဆက်စာယူကိုယ်ဆွေမျိုးကိုဆွေမျိုးတို့ကိုမချွတ်စေကြထောက်ပံ့ရခြင်းသည်၎င်းအနဝိဇာနိကာမနိဒုစရိုက်ကင်းစင်ပြစ်မထင်းနိပြုစင်သောမှုကိုပြုအပ်ခြင်းသည်၎င်း ဧတံဤတရားလေးပါးသည်ဥဒ္ဓမံချမ်းသာဆောင်ထလွန်ထူးမြတ်သည့်မင်္ဂလာကြီးဝါချမ်းသာကြောင့်ကောင်းမြတ်သောမင်္ဂလာပါပေတည်းဆို ကြောင့်ဒါနပြုရတာဟာជីវဝချမ်းသာကြောင့်မင်္ဂလာပဲတဲ့အဲ့တော့ဒါနပြုရမှာရည်ရွယ်ချက်နှမျိုးသန္တရာခရီးလံမပင်မမဲ့ရှင်လန်းကြည်သာလျှောက်ဖို့ရာနှင့်ဒါကရည်ရွယ်ချက်တစ်မျိုးသန္တရာလွတ်လန်းရည်မြော်မှန်း၍လှူဒန်းသမှုဒါနပြုအပ်ခြင်းဒါကရည်ရွယ်ချက်တစ်မျိုးဟုတ်ကဲ့လားဆိုလိုတာက သန္တရာကမလွတ်သေးလို့မဟုတ်သန္တရာတဲ့လဲရလို့ရှိရင်လည်းပဲမပင်မပန်းချမ်းချမ်းသာသာနဲ့သန္တရာခီးတဲ့သွားကြမှာတဲ့ဒီရည်ရွယ်ချက်နဲ့လဲဆွမ်းသင်္ကန်းကြောင်းစေပစ္စည်းလေးပါလှူဒါန်းရတယ်ဒီလိုမဟုတ်လားတခါဒီလောက်နဲ့မဟုတ်သေးပါဘူးဖြစ်နိုင်ရင်သန္တရာဘုကလုံးဝလွတ်လိုပါတယ်ဆိုတော့ရည်ရွယ်ချက်နဲ့လည်းပဲဆွမ်းသင်္ကန်းကြောင်းစေပစ္စည်းလေးပါလှူဒါန်းရတယ်ဒီလိုမဟုတ်လားရှေ့လူနည်းကတော့သန္တရာထဲမှာ မပင်မပန်းချမ်းချမ်းသာသာသွားဖို့နောက်လူနည်းကတော့သန္တရာကလုံးဝလွတ်ဖို့ရှေ့လူနည်းကိုဝတ္တနိတိတဒါနလို့ခေါ်တယ်နောက်လူနည်းကိုဝိဝတ္တနိတိတဒါနလို့ခေါ်တယ်နောက်လူနည်းအတိုင်းရည်ရွယ်ချက်ထားလို့ရှိရင်ရှေ့လူနည်းလည်းပဲအကျိုးအနေနဲ့တပါးတည်းပါပြီပဲဒီတော့ဒီကနေ့အာယုံစွမ်းကတ်တဲ့ဒကာကြီးဥကျင်ဆိုင်တို့နေစွမ်းကတ်တဲ့မင်္ဂလာဈေးက ဒုံလဘယဟန်တော်များရဲ့အဖြိုရည်ကတ်တယ်မအတင်းတင်းမျိုးတို့ရဲ့ဘလို့ရည်ရွယ်ချက်နဲ့များလှူတယ်လဲပထမရည်ရွယ်ချက်လားဒုတိယရည်ရွယ်ချက်လားပါတယ်ဟောကိုကိုကိုဘာမှလည်းမသိပါလားသန္တရာခရီလာမပင်မမဲ့ရွှင်လန်းကြည်သာလျှောက်ဖို့ရာလှူသလားဟော တန်တရာလွတ်လန်းရည်မြော်မှန်း၍လှူဒါန်းမှုဒါနပြုကြတာလားဘလို့လဲတန်တရာလွတ်လန်းရည်မြော်မှန်းပြီးတော့လှူဒါန်းတာမဟုတ်လားဝိဝတ္တနေတိတာဒါနနော်ဒါဖြင့်တန်တရာခရီးထဲမှာတော့ပင်မညင်ပင်မမစေဆင်းရဲခြင်းဆင်းရဲပါစေဒီလိုလားဟင်ဘယ်လိုတော့လောဘကြီးလာ ਈ လားလောဘကြီးလာ ਈ လား နှမျိုးလုံးမကြီးလဲမှာတစ်လက်ရှားလဲမှာဖြစ်နေပြီနော်သန္တရာဝုတ်ကလွတ်ဖို့ရည်မျောပြီးလှူတယ်ဆိုလို့ရှိရင်ပဲသန္တရာခရီးထဲမှာမပင်မပန်းချမ်းသာချမ်းချမ်းသာသာသွားဖို့ရအကျိုးလောကီကျိုးကတခါတည်းပါမသွားဘူးလားပါသွားတယ်ဒါကြောင့်မလို့ဒီကနေ့အာယုံကလှူဒန်းရတဲ့တကာကြီးဥကျင်ဆိုင်နေစွမ်းလှူဒန်းရတဲ့မင်္ဂလာဈေးကဒုံလဘယဟန်မိသားစုမှတ်ပြီးတော့လှူဒန်းရမယ် အဲ့ဒါလိုလူသားများအပြင်သန္တရာခရီးထဲမှာလည်းပဲမပင်မပန်းချမ်းချမ်းသာသာရှောက်နိုင်တဲ့အကျိုးကိုမရနိုင်ပြီဘူးလားရနိုင်သည်တဲ့ဒါနဲ့ဒီဒါနနဲ့ပတ်သက်လို့ဒီထဲမှာဝတ္ထုတစ်ခုထည့်ထားတယ်အာနာပါရဆိုတဲ့တထေးရဲ့အလုံသမားတယောက်လယ်သမားတယောက်ပဲဒီနေ့လုံးမှဒီနေ့စားဒီနေ့ရှာစားရဒီနေ့မှလယ်တွန်သွားရကနေပြီးတော့ပြန်လာ ပြန်လာတဲ့အခါကျတော့မနေ့ဖက်ကိုသူရရကနာရောက်တော့ရှင်ပိစေကဗုဒ္ဓတပါးကသာသနာ့ဘအချိန်ဘွားကနဲ့သူ့ခြေကပေါ်လာတော့သူလည်းဖြတ်ခနဲ့လက်အုပ်ချီလိုက်ဟာအရှင်ပိစေကဗုဒ္ဓဘာလားဖြတ်ခနဲ့လက်အုပ်ချီလိုက်ပြီးတော့တီချင်း၅ပါးနဲ့ညီအောင်ကုန်းပြီးဥချလိုက်ဝှချလိုက်ချပြီးတော့မှအရှင်မြတ်ဘုရားဆွမ်းချိန်ပါလားအရှင်မြတ်ဆွမ်းရပါဗလားအရှင်မြတ်ဘုရား အရှင်အရှင်ပိစိကဗုဒ္ဓကဆွမ်းခံကြွရပလားမကြွရသေးဘူးကြွမလို့ရွာတကားမှမြို့တကားမှလာပြီးကောင်းငင်ကနေပြီးဆင်းသက်လာတာပဲရှိသေးတယ်ဒီတော့အရှင်ပိစိကဗုဒ္ဓကမိန်ကြတယ်တကားတဲ့ရပါလိမ့်မယ်တဲ့ဟောဘယ်လိုမိန်ကြလဲရပါလိမ့်မယ်တဲ့အခုသူရပြီလားမရသေးရင်တကားမရသေးဘူးတကားလို့ဘာလို့မမိတ်နေလဲဟမ် မရသေးဘူးတကားလို့မိန်ကြားတယ်ဆိုလို့ရှိရင်မရသေးဘူးတကားလောင်းရင်လဲလောင်းဆိုတဲ့အဓိပ္ပာယ်ကပေါက်မနေဘူးလားဒါကြောင့်မလို့အဲ့ဒီအစွန်လွတ်ခြင်းလို့တကားရပါလိမ့်မယ်တဲ့အခုတော့မရသေးပါဘူးအဓိပ္ပာယ်ကရပါလိမ့်မယ်ဆိုတော့အာနာပါရကနားလဲသွားတော့အရှင်မြတ်ဘုရားဒီလိုဆိုလို့ရှိရင်ရှင်ဘုရားရဲ့တပိတ်တပိရောတာတပိရောအာသနာတော်မူပါဘုရားဆိုပြီးတော့အရှင်ပိစိကဗုဒ္ဓဆီကတပိတ်ကိုယူသွားပြီးတော့အိမ်ပြန်အိမ်ကြတော့သူ့ရှင်မစီရှင်မရေဒိုများအတွေ့ငါအတွေ့ထားတဲ့ တယောက်စာထမင်းကိုဟောဒီတပိတ်ထဲလောင်းထည့်ပြီးတော့ငါရှင်ပိစီကဗုဒ္ဓလူမလို့တို့များမလူလို့မလို့မလူမတန်းဆင်းရဲလားလူတန်းချမ်းသာသည်ဆိုတဲ့အတိုင်းမလူကမတန်းမဲ့ကမတန်းခဲ့မိလို့မလို့သူတို့ဘာအိမ်မှာစေပါခံပြီးတော့တနေ့သာတနေ့ရှာစားရတဲ့ဆင်းဆင်းရဲရဲဘဝရောက်ရတယ်ကဲဒီကနေ့ကစနောက်ကြတော့လွတ်ကြောပေါ်ကွယ်လူသားမအောင် လောင်းသားမအောင်ဆို ခိုင်းလိုက်ရှင်းတော့ဘာစားမလဲအိုးဒီနေ့တနေ့ငါမစားရကိစ္စမရှိပါဘူးအဲဒီလိုဆိုလို့ရှိရင်ရှင်မမစားလဲကျွန်မလဲ မစားတော့ဘူးကျမအတွက်လည်းလောင်းမယ်ဆိုပြီးတော့ဒကမကလည်းသူ့အတွက်လောင်းထလိုက်တယ်အရှင်ပိစိကဗုဒ္ဓသပိတ်ပြည့်ကြရောအနာဘာရသပိတ်ကလေးပြန်ယူသွားဓမ္မဒကမကလည်းနောက်ကလိုက်သွားတယ်အရှင်ပိစိကဗုဒ္ဓကိုသပိတ်ကလေးကတ်လိုက်တယ်ပြီးတော့မှဥချလိုက်တယ်ဒီခြင်းကဘာနဲ့ညီးသွားအရှင်ပိစိကဗုဒ္ဓသပိတ်ပိုက်ပြီးတော့ကောင်းငင်ကပြန်ကြသွားဆုတောင်းတဲ့ဒီလိုဆင်းဆင်းရဲရဲဘဝကနေပြီးတော့မိမိစားမဲ့တောက်မဲ့ဆွမ်းကိုလှူဒန်းရတဲ့ အာအရှင်ပိစိကဗုဒ္ဓမကြွသေးဘူးအသာရနေတာစင်းစင်းရဲရဲဘဝမှာလှူအပ်တန်းရတဲ့ဒီဆွမ်းဒါနကုသိုလ်ကြောင့်တပည့်တော်များဟာအရှင်ဘုရားများသိတဲ့တရားကိုသိတော်မူရသိရပါလို့ဤဘုရားဟောသူတို့လိုချင်တာပါတော့အရှင်ပိစိကဗုဒ္ဓသိတဲ့တရားတွေကအရိယသစ္စာ၄ပါးကိုမဲ့ညာဖို့ညာနဲ့ထိုးတွင်းသိထားတာမဟုတ်လားအဲ့ဒီအသည့်သူတို့လိုချင်ပါတယ်တဲ့တထေးကြီးသကြွယ်ကြီးဖြစ်ချင်တာလား ဘယင်ကြီးသမဒာကြီးဖြစ်ချင်တာလားလောကီစီဝဥစ္စာယတနာတောင့်တသလားဘာကိုပဲတောင့်တသလဲလောကုတ္တရာတန္တရာဝလွတ်လန်းကြီးမျောမှန်း၍လှူဒန်းလိုက်ကြသည်ဟုတ်သလားဒီတော့သူမနတထေရဲ့အလုသမားကိုဒါကြောင့်သူမနတထေရဲ့ထီးမှာတထေးဆိုတာတထေးတယောက်တယောက်ထီးတွေနဲ့အဆောင်ရောင်ပေါ့လေတထေးရဲ့အဆောင်ရောင်ဘယင်ကပေးထားတာ အဲ့ဒီထီးကိုစောင့်တဲ့နတ်ကသာဓုသာဓုသာဓုနဲ့အကျယ်ကြီးခေါ်လိုက်တဲ့အကျယ်ကြီးခေါ်လိုက်တော့သုမနာတထေရကြတယ်အလုံးဒီနတ်ကသာဓုမခေါ်တခုခေါ်လိုက်တာပါပါလိမ့်မလဲဒါနဲ့နတ်ကိုမြဲတဲ့အသင်္နာဘာကြောင့်သာဓုခေါ်တယ်လဲဩသင်ရဲ့ကြေးကြောအနာဘာရဟာသူစားမဲ့ထမင်းသူတို့လင်မယားစားမဲ့ထမင်းကိုမစားဘဲနဲ့အရှင်ပိစေကဗုဒ္ဓကိုလှူလိုက်လို့မလို့ဒါကြောင့်သာဓုခေါ်တယ် သူမနာတထေကငါတန်းကုန်သိန်းသိန်းကုန်တန်းကုန်ဂရေကုန်အောင်လှူခဲ့ဘူးပြီဒီလိုလှူခဲ့ဘူးပါလျက်ခဲ့နဲ့ဒီနတ်ကသာဓုမခေါ်ပဲနဲ့ဒီသူစင်းရဲ့လှူတာကြမှာသာဓုခေါ်တာဘာကြောင့်လဲအကြောင်းရှိတယ်စားမဲ့ဟာမစားပဲလှူလိုက်လို့သူ့မှာနဂရေရှိတာကိုဒဂရေလှူတယ်ဆိုသာဓုခေါ်ဖို့သာဓုတလောက်ခေါ်ဖို့လိုပါမလားမလိုဘူးဟိုမှာ တဏှတ်စာပဲရှိတာအဲ့ဒါဓာလှူလိုက်ရင်သူတို့စားစရာမရှိဘူးမရှိဘဲနဲ့ကိုပဲအငတ်ခံပြီးတော့လှူလိုက်တာဆိုတော့သူလောက်စေတနာအားကောင်းတဲ့ပုဂ္ဂိုလ်ပဲရှိမလဲဒါကြောင့်သာဓုခေါ်လိုက်တယ်ကျွနာအနဘာရကသုမနာတရေကအနဘာရခေါ်တဲ့အနဘာရသင်အလှငါမှသိန်းတောင်းကုန်သိန်းကုန်တန်းကုန်ဂရေကုန်လှူတာငါနတ်တာငါထီးစောင်းတဲ့နတ်ကသာဓုမခေါ်ဘူးသင်မှထမေတ္တနာစာလှူလိုက်တာနဲ့ငါ နတ်သားကသာရုခေါ်တယ်ဒီတော့တင့်အလှကိုငါ့ကိုအသဗျာတထောင်နဲ့ရောင်းပါငွေရှင်ကြေးရှင်များတော့ဘာပဲအာကိုတယ်လဲကောင်းမှုကုသိုလ်များငွေနဲ့ဝယ်လို့ရဝေးလိုက်တာအဲ့တော့အနာဘာရကမရောင်းနိုင်ပါဘူးအရှင်တထေမင်းနဲ့ရှင်းရှင်းပဲဟာတိုင်းကြောက်ရပြီမဲ့လို့အခုမကြောက်ဘူးဘာဖြစ်လို့တော့ ဟမ်ကုသိုလ်ကောင်းမှုပြုထားတယ်လေနော်မကြောက်ဘူးမရောက်နိုင်ပါဘူးရှင်တထေးမင်းနဲ့ဘာဖြစ်လို့လဲကုသိုလ်ဆိုတာရောင်းလို့မရလို့မလို့မရောက်နိုင်ပါဘူးတဲ့ကဲဒီလိုဆိုလို့ရှိရင်အမျှဝေကွယ်တို့သာဓုခေါ်မယ်အနာဘာရကနားမလဲဘူးအမျှဝေဆိုတာသူရဲ့ကုသိုလ်ဝေစုကိုတထေးပေးလိုက်ရမှာဒါတော့တော့သဘောပေါက်တယ်ဝေစုပေးလိုက်တော့ဒုက္ခပဲငါတော့ကုန်ပြီ အဲ့ဒါခုနလိုရောင်းလိုက်တာမှတော်သေးငွေတစ်ထောင်ရတယ်အခုကဝေစုပြေးလိုက်ရမှာဆိုတော့ငါတော့ကုန်ပြီဘယ်နဲ့လုပ်ပါမလဲအဲမဖြစ်သေးဘူးဆိုပြီးရှင်တဲ့အရှင်ပစ္စေကဗုဒ္ဓကိုပြန်ပြီးလျှောက်တယ်ရှင်ပစ္စေကဗုဒ္ဓဘုရားတထေကကုသိုလ်ကသူ့အမျှဝေပါလို့ပြောတယ်တပည့်တော်ဝေလိုက်ရင်တပည့်တော်ဝေစုတွေသူ့စီရောက်လို့တပည့်တော်ပြောင်းရောမှာဘုရားဘယ်လိုလုပ်ရပါမလဲဒီတော့ရှင်ပစ္စေကဗုဒ္ဓကတကားတဲ့သူများကိုမိမိကုသိုလ်အမျှဝေလို့ မယုတ်မလျော့ပါဘူးတိုးတာတိုးပါတယ်တဲ့ဟုတ်ပါမလားဟဲ့တိုးတာတိုးပါတယ်တဲ့အဲ့ဒါလိုပြောတော့မှအနဘာရသဘောကြပြီးတော့တထေးစီသွားပြီးတထေးမင်းအမျှအမျှယူပါလို့ဆိုတော့တထေးကသာဓုသာဓုသာဓုနဲ့အဲ့ဒီအခါကျတော့သာဓုသုံးချိန်ခေါ်ပြီးကဲရော့ကွယ်ငွေတစ်ထောင်ပေးလိုက်တယ်အနဘာရကလက်မခံဘူးအဲမယူပါဘူးကျွန်တော်မယူဘူးဝေစုကိုငွေတစ်ထောင်နဲ့ရောင်းတာမဟုတ်ဘူးတထေးမင်းရဲ့ ဒါကြောင့်မလို့မယူနိုင်ဘူးဒီခါကျမှတထေကပြောတယ်အနဘာရတဲ့သင်ဝေစုကိုတထောင်နဲ့ဝေတာမဟုတ်ပါဘူးတဲ့သင်ဟာချေးကျုပူဇော်တိုက်တဲ့ဂုံအင်္ဂါနဲ့ပြည့်စုံတဲ့အတွက်သင်ကိုငွေတထောင်နဲ့ပူဇော်ခြင်းဖြစ်ပါတယ်လက်ခံမှာဒီခါကျတော့အနဘာရလက်ခံနဲ့ငွေတထောင်လက်ခံလိုက်တယ်လက်ခံတော့အဲ့ဒီနေပဲဘယင်စီတထေအခါစားသွားတဲ့အခါကျတော့အနဘာရနောက်ကခေါ်သွားတယ်အဲ အနဘာရကိုတထေးကပြောတယ်အနဘာရဒီခနေ့ဒီအချိန်ကစပြီးသင်ဟာငါကြေးကျွန်မဟုတ်တော့သင်ဟာလွတ်လပ်တဲ့ကြေးကျွန်ဖြစ်သွားပြီသင်ကငွေတစ်ထောင်လည်းပေးတယ်အိမ်လည်းရားလည်းပေးတယ်အိမ်ဟာကိုယ်ဟာကိုယ်ကိုယ်အိမ်ကိုယ်ရားဆောက်ပြီးတော့လွတ်လွတ်လပ်လပ်ကိုယ်လုံငန်းကိုလောက်ကန်စားတော့ပြီးတော့ကျွန်ဘဝကလွတ်လိုက်တယ်ရှေးကတော့ငိုးပဲကျွန်ဘူးပြီးတော့ဒီအနဘာရကိုဘယင်စီခေါ်သွားသွားတဲ့အခါသားသွားတဲ့အခါကျခေါ်သွားဟိုကြတော့ ဘယင်ကအာနာပါရကိုကြည်တယ်အာနာပါရကြည်တော့ကြည်တာကတော့ထူးထူးဆန်းဆန်းမှုကြည်တာပါဒီလူခါတိုင်းမပါဘူးအခုမှပါတယ်ကိုဒီသဘောနဲ့ကြည်တာဒီတော့သုမနာတထေကအရှင်မင်းကြီးဒီတကားဒီဒီလူကိုကြည်လာယူလားဘာကြောင့်များကြည်ပါလဲကြည်တိုက်တဲ့ပုံကိုမှကြည်တာပေါ့ကြည်လိုက်တဲ့ပုံကိုဆိုတာကတခြားမဟုတ်ဘူးခုမှပါလာတဲ့လူစိမ့်ဆိုတော့ကြည်ရမှာပေါ့ကြည်လိုက်တဲ့ပုံကိုလို့ကြည်ပါကြည်တာပေါ့ဆိုတော့ သူမနာတထေကကြောက်တာမမအရှင်မင်းကြီးဒီပုဂ္ဂိုလ်ဟာတကယ်ကြည့်လိုက်တဲ့ပုဂ္ဂိုလ်ပါပဲဖျားဆိုပြီးတော့အနဘာရရဲ့အလှပေါင်းမှုအကြောင်းကိုအစာအဆုံးပြန်ပြောပြဒီတော့ဘယင်ကလည်းဝမ်းသာလုံးလို့အေးတို့ဒီလိုဆိုလို့ရှိရင်တို့လည်းအမျှပေးဝေပါအောင်အနဘာရကအမျှဝေလိုက်တဲ့သာဓုသာဓုဘယင်ခေါ်ကဲတို့များလည်းငွေတစ်ထောင်ပူဇော်ရအောင်မယ်ကဲလက်ခံမှာတစ်ထောင်ပူဇော်လိုက်တယ်ဒီတော့သူမနာတထေကမမအရှင်မင်းကြီးအနဘာရ သူ့မှာအိမ်ဆောက်ဖို့နေဖို့ထိုင်ဖို့တော့ရှိပါပြီဒါပေမဲ့အိမ်ဆောက်ဖို့ရမြေခွက်မရှိသေးပါဘူးအဲဒီလိုဆိုလို့ရှိရင်မင်းကြီးတွေအမကြီးတွေအနာဘာရငွေမြေနေရာပေးစေဒါနဲ့မြေနေရာပေးလိုက်တယ်ကဲအိမ်ဆောင်မလို့တူးပြီးဆွာပြီးဟဲရွှေအိုးတွေနှခမ်းချင်းထီလို့တွေးလိုက်တာပျော်စရာကြီးနော်ကောင်းမှုကုသိုလ်ရဲ့အကျိုးဟာချက်ချင်းမပေးဘူးလားချက်ချင်းပေးတယ်သို့တော်လည်းပဲ အခုပြုတဲ့ကောင်းမှုကုသိုလ်ကြောင့်တက်တက်ဟုတ်ချင်မှဟုတ်မှရှေးရှေးဘဝတွေကပြုခဲ့တဲ့ကောင်းမှုကုသိုလ်ကလည်းပဲအကြောင်းစုပြီးတော့အထောက်ပံ့မပြုနိုင်ပေဘူးလားအဲလိုအထောက်ပံ့ပြုလို့မလို့ဒီမှာရှေးရှေးကပုံကိုယ်တွေမြုပ်သွားတဲ့ငွေအိုးရွှေအိုးတွေသွားတွေးဘယင်သွားလျှောက်တဲ့ဘယင်သွားလျှောက်တဲ့အခါကျတော့ဘယင်ကအဲဒီလိုဆိုလို့ရှိရင်ဘယင်ဗန္နာတော်အမကြီးတွေသွားကြသိညာခိုင်းတော်အမကြီးတွေလှဲတွေနဲ့သွားပြီးတော့တည်တဲ့အခါကျတော့လှဲကိုရောက်ရွှွနေဖြစ် လဲပေါ်ရောက်ရှင်နေဖြင့်နောက်တစည်းတင်လဲပေါ်ရောက်ရှင်နေဖြင့်လဲပေါ်ရောက်ရှင်နေဖြင့်ဒါနဲ့ဘယင်ပြန်ချောင်းအရှင်မင်းကြီးလဲပေါ်ရောက်ရင်ရွှေတွေငွေတွေကရှင်နေပဲဖြစ်နေပါအာဒါဖြင့်တခြားမဟုတ်ဘူးဒါဟာအာနာပါရရဲ့ကုသိုလ်ကံကြောင့်ဖြစ်တဲ့ယရနာတွေတို့နဲ့မထိုက်မတန်ဘူးအာနာပါရရဲ့ပစ္စည်းတွေဒီတော့လှဲ့ပေါ်တင်တဲ့အခါကျတော့အာနာပါရရဲ့ပစ္စည်းပဲဆိုပြီးတင်ညဆိုပြီးအတင်ခိုင်းတဲ့အခါကျတော့မှအာနာပါရရဲ့ပစ္စည်းအာနာပါရရဲ့ပစ္စည်းဆိုပြီး တင်တော့မှပဲရွှေတွေဟာလက်ပေါ်မှာရွှေရွှေအတိုင်းငွေငွေအတိုင်းဗရမယဗရမယအတိုင်းအဲ့ဒါလိုဖြစ်တဲ့လဲစီပေါင်းမြောင်များစွာနဲ့တဲပြီးတော့ဘယင်နိုင်ရင်မြန်မာချရွှေဘုံငွေဘုံဗရမယယရဏဘုံကြီးဖြစ်လို့အဲ့ဒီတည်းမှာဘယင်ကအာဏဘာရကိုတထေးရာဓုပေးလိုက်တယ်တဲ့ဒီတော့သူရည်ရွယ်တော့ကတော့အရှင်ပိစိကဗုဒ္ဓစီသူဆူတောင်းတာက အရှင်ဖျားသိတဲ့တရားကိုသိရပါလို့ဤ ဒါနပြုတဲ့ရည်ရွယ်ချက်နှစ်ခုမှသူဟာသန္တရာဝုတ်ကလွတ်လန်းကိုရည်မှန်းပြီးတော့လှူဒါန်းတာမဟုတ်လားဒါပေမဲ့အခုဒီမှာရွှေဘုံငွေဘုံပရမညာဘုံနဲ့လာပြီးတော့တွေးကြုံနေရပြန်ပြီစိတ်ညစ်စရာမကောင်းဘူးလားဟမ်မနဲ့လားအဲ့တော့ဒါပြောတာတန္တရာလွတ်လန့်ကြီးမှပြပြုတဲ့ဒါနကပဲတန္တရာခီးထဲမှာလည်းပဲမပင်မပန်းရှင်လန်းကြည်တာရှောက်နိုင်အောင်အကျိုး အဖျားအနေနဲ့အကျိုးပေးတာပဲဟုတ်ကဲ့လားတန္တရာဝုကလွတ်တယ်ဆိုတော့မဉ္ဇဉ်ဘုံဉ္ဇဉ်နိဗ္ဗာန်အကျိုးနဲ့ဒီရွှေဘုံငွေဘုံအကျိုးပဲအကျိုးကသာတယ်တန္တရာဝုကလွတ်တဲ့အကျိုးကသာရာပေါ့ဒါကြောင့်မလို့ဒီရွှေဘုံငွေဘုံရတယ်ဆိုတဲ့အကျိုးတတိဖြစ်တဲ့အကျိုးဆိုတာအကျိုးပြဟုတ်ကဲ့လားအကျိုးရင်းမဟုတ်ဘူး ဒါကြောင့်ဒါနှင့်စာတန္တရာခရီလံမပင်မမဲ့ရှင်လန်းကြီးသာရှောက်ဖို့ရနှင့်တန္တရာလွတ်လန်းကြီးမျိုးမှန်၍လှူရန်သမှုဒါနပြုအပ်ခြင်းသည်လည်းဩတမန်ချမ်းသာဆောင်တလွန်ထူးမြတ်သည့်မင်္ဂလာကြီးဝါချမ်းသာကြောင့်ကောင်းမြတ်သောမင်္ဂလာပါပေသည်ပြုဖို့မသိဘူးလားသိသိနေပေနေကနေလှူနေရတာပြောစရာပဲเนาะအဲ့ဒါဒီကနေ့အာယုံစွမ်းနေစွမ်းအဖြောယမကလှူဒန်းတဲ့ဒါယကဒါယကမများလည်းပဲ အနာဘာရလိုပဲသန္တရာလွတ်လန်းကိုရည်မှန်းပြီးလူရန်ရင်လူရန်မြင်လူရန်နာဖြစ်ဖြစ်တော်လည်းပဲသန္တရာကြီးထဲမှာမပင်မပန်းချမ်းချမ်းသာသာသွားဖို့အကြောင်းကောင်းသောအထောက်ပံ့မဖြစ်ပေဘူးလားဖြစ်သည်ဆိုဒါနင်းစသန္တရာခီလံရောက်ခိုရာနှင့် ဆိုမလူမတမ်းဆင်းရဲလမ်းလူတန်းချမ်းသာသည်ချမ်းသာသူမှာစင်မကွာမင်္ဂလာရှိပေသည်ဆို ဂိုင်းဒီကနေ့အများကြီးလွန်သွားပြီဒီလောက်နဲ့တော့ကြအောင်လို့နှစ်ဆန်းတရက်နေ့ဆိုရင်တော့ကုံအောင်တုတ်ရလိမ့်မယ်နော်ဒါကြောင့်ဘုန်းကြီးတို့တရားနာပရိသတ်ဟာမြတ်စွာဘုရားရဲ့ကြီးပွားချမ်းသာရေးတရားတော်ခေါ်တဲ့မင်္ဂလာတရားတော်တွေကိုနာကြားကြပြီးတော့မင်္ဂလာတရားတော်နဲ့အညီလိုက်နာကျင့်ကြံကြိုးစားပွားများအားထုတ်ကြခြင်းအပြင်သန္တရာခရီးလမ်းမှာလည်းပဲမပင်မပန်းချမ်းချမ်းသာသာရှောက်ရပြီးတော့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 နေ့1350ပြည်နှစ်နှောင်းတကူလဆန်း17ရက်50ပြည်နှစ်ရဲ့နောက်ဆုံးနေ့ပေါ့ဒီနေ့နောက်ဆုံးနေ့1989ခုနှစ်ဧပြီလ16ရက်နေ့မွန်လွယ်3နာရီနဲ့15မိနစ်အချိန်မှာဘုန်းကြီးတို့တရားဝဲစားတယ်တရားဝဲစားတာအချိန်ရွေ့ရွေ့သွားတယ်နော် အဲအလှရှင်စီရင်ဖတ်ရတာများလို့ ਨੇ တူတယ်နော်ဘာတရားဟောရမလဲဗုဒ္ဓမြတ်စွာဤជីវွားရေးချမ်းသာជីវွားချမ်းသာရေးတရားတော်ជីវွားချမ်းသာရေးတရားတော်ကမြန်မာလိုပါဠိလိုဆိုရင်ဘယ်လိုဘာသာပြန်မလို့အမတဲဘာသာပြန်ကောင်းမလားတူလိုနဲ့ထိလိုက်တာနော် ဘာတရားတဲ့မင်္ဂလာတရားတော့မနေ့ကဘယ်အထိပြီးခဲ့တော့ဒါနင်းစဓမ္မစရိယာလို့ခက်လိုက်တာနော်ဒါနင်းစဓမ္မစရိယာလားဒါနင်းစဓမ္မစရိယာလားအဲ့လိုလုပ်ဖမ်းမှာနော်ဒါနင်းစဓမ္မစရိယာဆိုတော့တပိတော့ငငယ်ကပွဲကြည့်တာသွားတတိရတယ် လူရှင်တော်တွေအဲ့ဒါမင်္ဂလာစကားဆိုတာတဲ့အဲ့ဒါအငိမ့်အငိမ့်မင်းသမီးကပြောတယ်တဲ့ဒါနင်းစဓမ္မစရိယာဆိုတော့အဲ့ဒါလူရှင်တော်ကဘာသာပြန်တယ်တဲ့လာရင်းကကျမအသိပါလို့ဆိုတယ်အဲ့ဒါသွားတတိယရှေ့လည်းရှိသေးတယ်သူက၃၄ခုပဲရှေ့လည်းမှတ်မိပါတယ်ဒါပေမဲ့မပြောတော့ပါဘူးမပြောတော့ပါဘူးခုလေးပြောချင်တာတော့အတိဝနာစဖလာနာနဲ့ အမျိုးအငိမ့်ဓမ္မကဒါနိသဓမ္မစရိယပြောတဲ့အခါကျတော့လူရှင်နာပြောတယ်အသေဝနာစဘာလနာမသိမချသမျှငါမပြောင်းလို့ဆိုတယ်ငငယ်ဟာတွေကသိမှမိတာမမေ့ဘူးကြီးမဟာတွေမေ့မိသွားတယ်ဒါနိသဓမ္မစရိယညာတကနိသသင်္ဟောအနွေဇာနိကမ္မနိဧတမင်္ဂလမௌတ္တမ ဒါနိစ္စသန္တရာခရီးလမ်းမပင်မမဲ့ရှင်လန်းကြည်သာလျှောက်ဖို့ရာနဲ့သန္တရာလွတ်လန်းဤမျောမှန်း၍လှူဒါန်းမှုဒါနပြုခြင်းသည်လည်းဩတ္တမချမ်းသာဆောင်တတ်လွန်ထူးမြတ်သည့်မင်္ဂလာကြီးပွားချမ်းသာကြောင်းကောင်းမြတ်သောမင်္ဂလာပါပေ၏တဲ့ရေဘူးနဲ့ဖဏမပါဘူးဆိုလို့ရှိရင်ဘယ်ခါမှသိတယ်တဲ့ຫນွေခါမှသိတယ်တဲ့ ဒါနနဲ့သီလမပိုင်ရင်တော့ဘယ်ခါမှသိတယ်လဲသေခါမှသိတယ်တဲ့တန္တရာမှသိတာပေါ့နေဘူးကြီးမှာຫນွေအခါခရီးသွားတဲ့ပုဂ္ဂိုလ်ရေဘူးဖဏပါမပဲမမောမပန်းနဲ့ခရီးတွင်တွင် သွားနိုင်တယ်တဲ့ဖဏစီတော့မပူဘူးရေငတ်တော့ရေတော့ထို့အတူပဲတန္တရာခရီးသွားတဲ့ခရီးသွားသမားလည်းပဲ ဒါနနဲ့သီလပါမသာလျင်သန္တရာခီးမှာမပင်မပန်းရှင်လန်းကြည်သာခရီးတွင်အောင်လျှောက်လို့ရတယ်တဲ့သီလဆောက်တည်တဲ့အခါကျတော့ဘဝကောင်းဘဝမွန်းရတယ်ရုပ်ဆင်းအင်္ဂါတင့်တယ်တဲ့မြင့်မြတ်တဲ့အမျိုးမှဖြစ်တဲ့ဒါနပြုတဲ့အခါကျတော့ဒါနတိဟုသောအကြောင်းကြောင့်ပစ္စည်းဥစ္စာချမ်းသာကြွယ်ဝပြီးတော့ချောင်ချောင်လဲလဲနေနိုင်ထိုင်နိုင်စားနိုင်တောင်းနိုင်လှူနိုင်တတ်နိုင်တဲ့ ဒါကြောင့်မလို့ပြုရတယ်အဲ့ဒါလိုပြုတာမှလည်းပဲတပ်ပုရိသဒါနဖြစ်အောင်ပြုရင်အကောင်းဆုံးပဲတဲ့တပ်ပုရိသဒါနဆိုတာသူတော်ကောင်းတို့လှူတဲ့အလှူဘလို့လဲလို့ဆိုတော့တတ္ထာယဒါနံဒေတိတဲ့တကိစ္ဆံဒါနံဒေတိကာလိနဒါနံဒေတိအနခိတစိတ်တော်ဒါနံဒေတိအတ္တနိစ္စပရိဉ္စအနုပဟိစ္စဒါနံဒေတိတဲ့ သတ္တရာကံကံရဲ့အကျိုးအကြောင်းအကျိုးတဘာဝကိုယုံကြည်စိတ်ဖြင့်ဒါနံတေတိပေကံလူရဤအကြောင်းကြောင့်အကျိုးဖြစ်တယ်ဒါကြောင့်ကောင်းတဲ့အကြောင်းလုပ်ရင်ကောင်းတဲ့အကျိုးရမယ်လှူဒန်းရင်ချမ်းသာကြွယ်ဝမယ်လို့အဲ့ဒါလို့ကံကံရဲ့အကျိုးကိုယုံကြည်ပြီးတော့လှူပါတယ်အဲ့ဒါဟာသူတော်ကောင်းတို့လှူဒန်းလှူတဲ့နည်းပဲတဲ့ဒီလိုမဟုတ်ဘဲနဲ့ကိုယ်လှူစရာရှိလို့ လူကျင်လို့လူလိုက်တာမျိုးဒီလောက်ကလေးမဖြစ်ပါစေနဲ့နောက်တက္ကိသံဒါနံတေတိရိုးရိုးသေးသေးလှူပါတဲ့အခုနယုံကြည်မှုတရားတရားရှိသွားရှိပြီးတော့လှူတဲ့အတွက်ကြောင့်စိတ်ကပိုးကြည်လင်နေတဲ့ဒါကြောင့်အကျိုးပေးတဲ့အခါကျတော့ပစ္စည်းဥစ္စာချမ်းသာကြွယ်ဝခြင်းအကျိုးအပြင်ရုပ်ဆင်းအင်္ဂါကြည်လင်ခြင်း ရုပ်ဆင်းအင်္ဂါတင့်တယ်ခြင်းဆိုတဲ့အကျိုးလေးအပူပါပေးလိုက်ပေးရတယ်ရတယ် ဘာကြောင့်လဲဆိုတော့ယုံစိတ်ကိုကြည်လင်စေတတ်တဲ့တရားတရားယုံကြည်မှုရှိသွားရှိပြီလူလို့တဲ့ရိုးရိုးသေးသေးလှူပါတဲ့ရိုးရိုးသေးသေးလှူခြင်းဖြင့်ပစ္စည်းဥစ္စာချမ်းသာကြွယ်ဝခြင်းဆိုတဲ့အကျိုးပြင်းနဲ့အကျိုးအပိုလေးရတာကရိုးရိုးသေးသေးလှူလို့အပိုလေးရတာကမိမိစကားကို သူတော်ဘာနားထောင်တယ်တဲ့ဩဇာညောင်းတယ်ပေါ့ မိမိစကားသူတစ်ပါးနားထောင်တဲ့ဩဇာညောင်းတဲ့ဆိုတာလက်နဲ့မပါဘဲနဲ့ဩဇာညောင်းတာပြောတာနော်လက်နဲ့နဲ့ဩဇာညောင်းတာကတော့ရိုးသေးသေးလှူလို့ဟုတ်ပါမလားမဟုတ်ပါဘူးအခုကရိုးသေးသေးလှူလို့ဩဇာညောင်းတယ်ဆိုတာအဲ့ဒါကြီးမပါဘဲနဲ့ဩဇာညောင်းတာပြောတာတချို့များသားဆုံးမမရသမီးဆုံးမမရ တချို့ကျောင်းဆရာမတွေဆိုလို့ရှိရင်ကျောင်းသူကျောင်းသားတပည့်တွေဆုံးမမရလို့အဲ့ဒါအတန်းထဲမှာထိုင်ငိုးနေရှိဘူးလားရှိတယ်နော်အဲ့ဒါသိလားသူတို့တက္ကိစ္စဒါနမပြုခဲ့လို့လူတော်ကရိုးရိုးသေးသေးမလူခဲ့လို့အဲ့ဒါပဲရိုးသေးသေးမလူခဲ့လို့မလို့ဩဇာညောင်းခြင်းစကားလိုက်နာခြင်းအကျိုးမရတာသူများတယ်မဟုတ်ပါဘူးဘုန်းကြီးတို့လည်းပဲတခါတရံကြတော့ဘုန်းကြီးတို့စကားနားမထောင်တဲ့ယောဂီလည်းတွေ့ရပါသေးတယ် အခုပဲထမိန်ပြလေးနဲ့ပြီးတော့မိโกရောင်အင်ကြီးလေးနဲ့နှစ်ယောက်ဟာတွဲတွဲတွဲတွဲနဲ့ဘေးချင်းရှင်မလျှောက်အောင်ဆိုလဲအပြန်လဲတွဲတွဲပဲအလာလဲတွဲတွဲပဲသူတို့ရှုမှတ်မှုပါပါဘူးအဲ့ဒါစကားနားထောင်လို့လားမထောင်လို့လားမထောင်လို့နော်ဒါဖြင့်ဘုန်းကြီးလည်းပဲတက္ကိစ္စဒါနပြုခဲ့ပုံမရဘူးနော်ဟုတ်ကဲ့လားတက္ကိစ္စဒါနပြုခဲ့ပုံမရဘူးအရင်ကရိုးရိုးသေးသေးမလူခဲ့ဘူးနဲ့တူတယ် အဲ့ဒီယောဂီနှစ်ယောက်လုံကြီးပြာလေးနဲ့ဝတ်တုတ်တုတ်ကတယောက်နောက်သူ့လောက်မွားတဲ့မိဖို့ရောင်အင်ကြီးလေးနဲ့ကတယောက်အာဘယ်မှမမှတ်ဘူးအသွားလည်းမမှတ်ဘူးအပြန်လည်းမမှတ်ဘူးဘုန်းကြီးကလည်းကြည်ညိုလို့မလို့ကြည်ပြီးတော့ဩမမှတ်တဲ့ယောဂီတွေဆိုပြီးတော့အဲ့ဒါကုသိုလ်ပွားရတယ်အဲ့ဒီဖျားထဲမှာစိတ်ကအောင်ပြီးတော့ဟိုဘဝတုန်းကငါတက်ကိစ္စဒါနလှူခဲ့ပုံမရဘူးလို့ ငါစကားနားမထောင်လို့တလောက်တောင်အာပေါက်အောင်ပြောရတာနဲ့ဟောတရားလည်းပဲရောက်သွားအောင်တရားဆိုတာဒီလိုပဲလောကအကြောင်းဟာတရားပဲမဟုတ်လားဒါပဲတရားဆိုတာလောကအကြောင်းပဲလောကအပြင်ဘက်ကအကြောင်းဆိုရင်လောကုတ္တရာတရားပဲရှိတယ်လောကအပြင်ဘက်ကအကြောင်းမဟုတ်ဘူးလောကတွေကအကြောင်းဆိုရင်လောကီတရားပေါ့ဒါတော့ရိုးသေးသေးလှူပါတဲ့လှူလို့ရှိရင်မိမိ စကားသူတစ်ပါးလိုက်နာပြီးဩဇာညောင်းပါတယ်တဲ့နောက်ကာလေနဒါနံဒေတိသင်လျော်လျော်ပတ်တဲ့အခါမှာလှူပါတဲ့မိမိမှာလည်းလှူလို့တဲ့စိတ်စေတနာလည်းရှိတယ်လှူဖို့ရလည်းရှိတယ်လှူကံပုဂ္ဂိုလ်လည်းဆင်းရဲရှိတယ်အဲ့ဒါသင်လျော်တဲ့အလှူပြီးတော့တခါဆွမ်းကြိမ်ဆွမ်းသင်္ကန်းကြိမ်သင်္ကန်းအဖြောယမကကြိမ်အဖြောယမကစသည်ဖြင့်သူ့အချိန်နဲ့သူလှူတာလည်းပဲသင်လျော်လျော်ပတ်တဲ့အခါမှာလှူတာပဲတဲ့ အဲ့ဒါတချို့တွေ့ရသေးတယ်ဘုရားဆွနောကတ္တမနေ့9နာရီခွဲ10နာရီလောက်ကကတ်လိုက်တာညလည်းဘုရားဆင်းလို့ရှိဒီဆွနောပွဲကြီးอ่ะအဲ့ဒါကာလိနဒါနံဒေတိဟုတ်ပါမလားမဟုတ်ဘူးနော်သင်တယ်လျောပတ်တဲ့အခါမှာလူတာမဟုတ်ဘူးချမ်းမြေ့တာရောအဲ့လိုလားမသိပါဘူးမဟုတ်လားတော်ပါသေးရဲ့နော်ဒီတော့သင်လျောလျောပတ်တဲ့အခါမှာလူချင်းကြောင့်တဲ့ မိမိလိုအပ်တဲ့ပစ္စည်းကို လိုအပ်တဲ့အချိန်မှာလွယ်လွယ်ကူကူနဲ့ရခြင်းကြိုးရှိတယ်ကာလေနပစုရာအထာအာဂတာဟွန်တိကာလေနလိုအပ်သောအခါ၌ပစုရာများစွာကုန်သောအထာအကျိုးတရားတို့သည်အာဂတာဟွန်တိမိမိထံရောက်လာကြကုန်၏အဲ့ဒါအသင်လျော်လျော်ပတ်တဲ့အခါရွေးလှူလို့တဲ့ဥပမာဆိုကြပါစို့ຫນွေခါကြီးဘုန်းကြီးကို ဖြင်းဖြင်းကန်းထူထူလှူလိုက်မယ်ဘယ်နဲ့နေမလို့အဲ့ဒါကာလေနဒါနဒိဋ္ဌိဟုတ်ပါမလား မဟုတ်ဘူးဘာလှူရမှာပါပါလေးလှူရမှာပါပါလေးဝလို့ပြုတဲ့အေးတဲ့သင်္ကန်းလှူတဲ့ဆိုလို့ရှိရင်ကာလိနာဒါနံတေတိအဲ့ဒါလည်းပဲသူတော်ကောင်းတို့လှူနီးပဲတဲ့နောက်တစ်ခါအနက်ကဟိတစိတ်တော်ဒါနံတေတိမိမိလှူတဲ့ပစ္စည်းပေါ်မှာညှိတွယ်မှုမရှိပဲလှူပါတဲ့တချို့မှာလှူတာလှူတဲ့ပစ္စည်းပေါ်ညှိတွယ်တဲ့စိတ်ကလေးကနည်းနည်းပါရှိနေတတ်တာဘူး 15ကြလူမဓမ္မရဲ့ဖြစ်သေးပါဘူး15ချုပ်များသွားတယ်အဲတစ်ဆယ်လူမဓမ္မရဲ့အဲ့ဒါညိနေမဟုတ်ဘူးလားအဲ့ဒါညိနေအဲ့လိုမညိပါနဲ့တဲ့15ကြတတ်နိုင်တယ်ဆိုလို့ရှိရင်ရှော့ကနေနေအောင်လှူလိုက်ပါတယ်ရေသွန်းပြလိုက်တယ်လို့အဲ့လိုလှူလိုက်ပါအဲ့ဒီပေါ်မှာမညိပါနဲ့တဲ့ရေသွန်းပြလိုက်တယ်လို့လှူပါဆိုတာသဘောပေါက်လားရေသက်ချတာအဲ့ဒါပေါ့ရေသက်ချတာဆိုတော့ရေခွဲထထရေကိုသွန်းပြတာမဟုတ်လား အဲ့သွင်းပြစ်လိုက်တဲ့ရေနှမျောသလားအဲ့ဒီရေပေါ်များညှိတွေ့သလားမညှိတွေ့ဘူးရေသက်ချတဲ့အတိတ်ပဲအဲ့ဒါပဲရေခွက်ထဲကရေကိုအနှမျောအတွန့်တို့အညှိအတွေ့မရှိဘဲနဲ့လွတ်လွတ်ကြီးသွန်ချလိုက်တယ်လို့ဒီကနေ့လှူတဲ့15ကြ20 100 200 1000 2000စသည်ကိုလည်းပဲလွတ်လွတ်ကြီးလှူလိုက်ခြင်းဖြစ်ပါတယ်အဲ့ဒီအတိတ်ပဲရေသက်ချတာအဲ့ဒီအထိမ့်မှပဲဒါကြောင့်ရေသွန်းတယ်လို့လှူလိုက်ပါတဲ့ နောက်အဲ့ဒါ negative စိတ်တော်ဒါနနေပြီအဲ့ဒါလို့တူခြင်းအပြင်ဘာအကျိုးရတယ်လဲလို့ဆိုတော့ဒီဒါနကုသိုလ်ကြောင့်မိမိမှာပစ္စည်းပစ္စယပြည့်ပြည့်စုံစုံကြွယ်ကြွယ်ဝဝချမ်းချမ်းသာသာဖြစ်လာတဲ့အခါမှာဒီပစ္စည်းပစ္စယတွေကိုတဲ့သုံးဆောင်ခံစားလို့တဲ့စိတ်ရှိတယ်အဲ့ဒါလို့မဟုတ်ဘဲနဲ့တွန်းဆောင်တွန်းဆောင်နဲ့ညှိညှိတွယ်တွယ်လှူတဲ့တခါတရံကြတော့လဲလှူပြီးပြန်တော့ခက်ပါပြီငါလှူမိလိုက်တာငါနဲ့ပြန်အတွက်စားစရာမကြံတော့ဘူးဒါမှမဟုတ်ကလေးမုံမုံမရှိတော့ဘူးအစာအိမ်ဒီဖြင့်လှူပြီးမှအပ္ပစေရနာပြက်ပြန်လို့ရှိရင်လည်းပဲ ဖြစ်စေညီညီတွေ့တယ်နဲ့လူရင်ဖြစ်စေတဲ့ဒါနကုသိုလ်ကြောင့်ပစ္စည်းဥစ္စာချမ်းသာကြွယ်ဝတော်လည်းပဲကြွယ်ဝတဲ့ချမ်းပစ္စည်းဥစ္စာကိုမသုံးရမစွဲရနှမျောတွန့်တို့ပြီးတော့တိမ့်ထားတာနဲ့ပဲသူဟာအချိန်ကုန်တယ်တဲ့သေတဲ့အခါကျတော့အစုပုံကြီးကြံခဲ့ရောတဲ့စားတော့ငပိရင်နဲ့တို့စရာနဲ့ပဲစားတဲ့တဲ့ဝတ်ပြန်တော့လည်းပဲအစုပ်အနှုတ်တဲ့သူတစ်ပါး ကဲမှကြောက်လို့ကားဝယ်စီပြန်ညတော့လဲအဆုပ်အနှုတ်တယ်အဲမကောင်းတာပဲသုံးဆောင်တယ်ကောင်းတာကိုသုံးဆောင်လို့စိတ်မရှိတာဘာကြောင့်လဲဆိုတော့ညှိညှိတွယ်တွယ်လှူခြင်းညောင်းတကြောင်အပရစေတနာပြက်ချင်းညောင်းတကြောင်လှူပြီးစေတနာပြက်လို့ဒါကြောင့်မလို့လှူလိုက်တဲ့ပစ္စည်းပေါ်မှာဘယ်လိုမှညှိညှိတွယ်တွယ်မရှိဘဲနဲ့မௌတ္တစာကီလွတ်လွတ်ကြီးစွန့်လှူလိုက်ပါရေလောင်းလို့လှူလိုက်ပါနောက် အတ္တနိသပရိသအနုပါဟိသဒါနတေတိမိမိကိုယ်ကိုရောသူတစ်ပါးကိုပါမထိပါရအောင်လှူပါတဲ့ထိပါလှူတဲ့စိတ်နဲ့မလှူနဲ့ငါသူ့ရဲ့တောင်းအောင်လှူလိုက်မယ်ဟဲ့ငါလူမှာငါအိမ်ရှိကားတွေသူ့အိမ်ရှိတဲ့ပုံများစေရမယ်ဟဲ့ဆိုတဲ့အစရှိသည်ဖြင့်သူတစ်ပါးထိပါစေလိုတဲ့စိတ်အဲ့ဒီစိတ်ထားမျိုးနဲ့မလှူပါနဲ့တဲ့ အဲ့ဒါလို့မလူဒီစိတ်ထားမရှိဘဲနဲ့ငါလှူသလိုသူများလည်းလှူနိုင်ကြပါစေငါလှူတာတဲ့ပို့ပြီးလှူနိုင်ကြပါစေလှူကံပုဂ္ဂိုလ်တွေလည်းပဲလှူလိုက်တဲ့ဝတ္ထုပစ္စည်းတွေကိုချမ်းချမ်းသာသာကြည်ကြည်လင်လင်ရှင်ရှင်လန်းလန်းနဲ့သုံးဆောင်ပြီးတော့ချမ်းမြေ့ကြပါစေအစရှိသဖြင့်မေတ္တာစိတ်ထားရှေ့သွားပြီးတော့လှူဒါန်းပါတဲ့အဲ့ဒါလို့လှူဒါန်းခြင်းအပြင်ဒီကောင်းမှုကုသိုလ်ဒါနကုသိုလ်ကြောင့်ရရှိလာတဲ့ပစ္စည်းပစ္စည်းအကိုရန်သူမျိုး၅ပါး မဖြက်စည်းမလူယူနိုင်ဘူးတဲ့ယန္တုမျိုး၅ပါးမဖြက်စည်းမလူယူနိုင်ဘူးယန္တုမျိုး၅ပါးဆိုတာဘာတော့ရေမီမင်းခိုးသူမချစ်မနစ်သက်သောအမွေခံစို့မချစ်မနစ်သက်သောသူမဟုတ်ဘူးမချစ်မနစ်သက်သောအမွေခံစို့တဲ့သာဇုသမီးတို့အဲ့ဒါတွေယန္တုတွေ မိမိလှူတဲ့အခါမှာတဏ္ဍစင်စင်ကြည်ကြည်လင်လင်မေတ္တာစိတ်ထားမဟုတ်ဘဲနဲ့မိမိဖြစ်စေသူတစ်ပါးဖြစ်စေထိပါစေနိုင်တဲ့စိတ်နေစိတ်ထားနဲ့လှူတယ်ဆိုလို့ရှိရင်တော့ရလာတဲ့ပစ္စည်းကို ရေလဲမြုံနိုင်တယ်မိလဲလောင်နိုင်တယ်မင်းလဲအာရမသိမ့်ယူနိုင်တယ်ခိုးသူများလဲခိုးနိုင်တယ်ဓမြလဲတိုက်နိုင်တယ်အမွေခံစိုးတို့ကလည်းပဲကိုယ်ကိုတောင်းတတ်ပြီးတော့ယူရင်ယူနိုင်နေတယ်တဲ့ဒါကိုလူမဟုတ်ခဲ့လို့လားဒါကြောင့် အဲ့ဒါလိုမဖြစ်ရအောင်ဇောတိကလှူတယ်လို့လှူပါတဲ့ဇောတိကတထေရှိဘဝကသူလှူလှူတဲ့အခါကျတော့လှူတာကလည်းပဲကြီးကြီးကျယ်ကျယ်ဂရေဂရာကောင်လှူတာကိုလှူပြီးတဲ့အခါကျတော့သူကဆူတောင်းတယ်ဘယ်လိုဆူတောင်းတယ်လဲလို့ဆိုတော့ဒီဒါနကောင်းမှုကုသိုလ်မွေကမိုက်မှမယူနိုင်ကြပါစေကုန်တည်းတဲ့သူမပေးရင်ဘယ်သူမှမယူနိုင်ကြပါစေကုန်တည်းတဲ့ဆူတောင်းတယ် အဲ့ဒါနဲ့ဇောတိကဘဝရောက်လာလို့ပစ္စည်းပစ္စည်းတွေပြည်စုံလို့တထေကြီးကြွယ်ကြွယ်ဝဝသူတော်ကောင်းတထေကြီးဖြစ်လာတဲ့အခါသူ့အိမ်ကြီးကနန်းတော်ရဲ့ကောင်းတယ်တဲ့ရွှေရောင်ငွေရောင်ဗရမယာရောင်ယရနာရောင်နဲ့တပြောင်မြောင်ထွန်းတောက်ပါလို့မို့အဇာတတတသူ့အဖေဗိမိတာရာမင်းကြီးနဲ့ဇောတိကတထေအိမ်သွားတဲ့အခါကျတော့အဲ့ဒီအယောင်တွေကမျက်စိဖိတ်ဖိတ်ဖိတ်ဖိတ်နဲ့မျက်စိလာပြီးအယောင်မှတ်လို့မို့လို့ကောင်းကောင်းတောင်မကြည့်ရဘူးတဲ့ဒါနဲ့ အဇာတသကစိတ်ကူးတဲ့သူငငယ်လေးကိုအဲ့ဒီခါတော့ငါကြီးလို့ရှိရင်တော့ဒီဒီအိမ်ကြီးကငါအဲ့ဒါအပိုင်သိမ့်မကွာလို့အဲ့ဒါလို့စိတ်ကူးတဲ့အဲ့စိတ်ကူးပြီးနောက်သူဘယင်ဖြစ်လာတဲ့အခါကျတကယ်ပဲစစ်တပ်ကြီးနဲ့သွားပြီးအိမ်ကြီးအပိုင်သိမ့်မှုရသွားတာဟိုကြတဲ့အခါကျတော့ဇောတိကတထေရဲ့အိမ်တကားခုနှစ်ထပ်ကြားမှာစောင့်နေတဲ့ဘလူးတွေက စီးပြီးတိုက်လို့လို့သူတတတ်လံပြေးလို့ဖနှောင်းနဲ့တင်မတသားတဲ့ကြအောင်ပြေးရတယ် ဒါနဲ့ကြောက်ကြောက်လန့်လန့်နဲ့အဲ့ဒီအခါကျမှမြတ်စွာဘုရားကြောင်းတော့ပြေးတယ်ကြီးညိုလို့တော့မဟုတ်ဘူးအဲ့ဒီအခါမှ तू မယုံကြည်သေးဘူးဟိုကြတော့ဇောတိကတထေကြီးကမြတ်စွာဘုရားထံမောက်မှာတရားနာနေတာမနေ့ကလေးက तू ကအိမ်ကထွက်သွားပြီးကြောင်းသွားနေတာအဲ့ဒီခါကျတွေ့တွေ့တော့ဒီခါကျ तू ကမင်းကမင်းပြုတ်မင်းလွင်ကို စိတ်ကထက်ထက်ပြီးတော့ လူငယ်ဆိုတာအဲ့တော့စောင့်စည်းထိမ့်သိမ့်မှုကလည်းသိရှိတာမဟုတ်ပဲပြောတယ်ဇောတိကတထေကိုတထေကြီးတထေကြီးအိမ်သွားပြီးဒီကနေ့စစ်တပ်နဲ့ဝိုင်းပြီးသွားတိုက်လိုက်တာအဲ့ဒါတထေကြီးအိမ်ကစစ်သားတွေတိုက်လွတ်လိုက်လို့မဟုတ်လို့ဘလူးတွေကစစ်သားရောင်ဆောင်ပြီးဝင်တိုက်တာဒါကြောင့်မလို့တက်လန်ပြေးခဲ့ရတယ်မရခဲ့ဘူးတထေကြီးကကြိုတင်းသီးလို့တက်ချထားသလားမဟုတ်ပါဘူးဘာတက်မှချမထားပါဘူးရှင်မင်းကြီးဒီတိုင်းပဲနေပါတယ် သို့တော်လည်းရှင်မင်းကြီးအကျွန်ုပ်ရဲ့ပစ္စည်းကို အကျွန်ုပ်မပေးဘူးဆိုလို့ရှိရင်ဘလို့ပုံကိုမျိုးမှရအောင်မယူနိုင်ပါဘူးတဲ့မင်းအထောင်ပင် တိုက်ခိုက် လူရဲ့စေအောင်တော့မရပါဘူးတဲ့မယုံဘူးဆိုလို့ရှိရင်အရှင်မင်းကြီးဟောဒီမှာကျွန်တော်မျိုးရဲ့လက်ချောင်းထဲမှာလက်စွပ်တွေဝတ်ထားပါတယ်အဲ့ဒီလက်စွပ်တွေကိုအရှင်မင်းကြီးကိုကျွန်တော်မျိုးမပေးပါဘူး အရှင်မင်းကြီးရမလားယူကြည့်သမ်းပါလို့ဆိုတော့အဇာတတကအစရေကလည်းဒီလက်စွပ်တွေလိုချင်နေတာမျက်စိကြနေတာအခုတော့ယူပါဆိုတော့ဟန်ကြလိုက်တာဆိုပြီး तू ကအင်အားလဲကောင်းတယ်တအားကုန်ဆွဲပြီးတော့လက်စွပ်တွေချွတ်လိုက်တာတကွင်းမှကြွမလာဘူးလေတကွင်းမှမကြွလေပိုးပြီးတော့စိတ်ဆိုးပြီးဒေါသထွက်ပြီးဆွဲလေဆွဲလေမရလေနောက်ကြချွေးတီးတီးကြတဲ့အခါကျတော့မှလက်မှန်ချပြီးလက်လျှော်ရ ဘယင်မောနေတာတွေ့တော့မှဇောတိကတထေကအရှင်မင်းကြီးအဝတ်ကလေးကလေးအဝတ်ကလေးတစ်ခုခင်းတော်မူပါလက်စွပ်တွေရပါလိမ့်မယ်လိုခြင်းလောဘစိုက်နေတဲ့ဘယင်ဆိုတော့အဝတ်ခင်းတယ်ဇောတိကတထေကလက်ဆယ်ချောင်းကိုအသာစိုက်ပြီးတော့အောက်စိုက်ပြီးထောင်ချလိုက်တဲ့လက်စွပ်တွေကရှော့ကနေကြတာ။ကဲအစင်မင်းကြီးယူတော်မူပါလှူလိုက်တယ် ငန်းငန်းတဲ့လူကျင်တဲ့လူပေးလိုက်တော့လည်းပဲသဘောကျကျေနပ်သွားတော့ပေါ့လေဟုတ်ဘူးလားငန်းငန်းတဲ့လူလူကျင်ကြတာဒါနဲ့ပဲအတင်းလူခိုင်းတယ်ဘယ်သူကလဲဟမ်အဲအစာတသက်ကတော့ဘယ်သူကိုလဲဇောတိကကိုပြီးတဲ့ခါကျကြီးညာလိုက်မယ်ဟုတ်လား သောတိကတထေကြီးကလက်စွပ်ဆယ်ခွင်းလှူသည်အဲဒါငန်းငန်းတဲ့လူကျွန်တော်သောတိကလည်းပေးလိုက်တယ်ကဲယူတော့ဒါပေမဲ့သောတိကကရိပ်မိတယ်ငါတော့အန္တရာယ်ရှိပြီဒီတိုင်းနေလို့တော့မဖြစ်ဘူးအစကတည်းကလည်းပဲညင်းငွေနေတာလောကကိုအခုတော့အန္တရာယ်ရှိလာတော့ကိုညင်းငွေလာတာနဲ့ပဲတစ်ဆက်တည်းပဲအရှင်မင်းကြီး အကျွန်ုပ်ယဟန်ပြုလိုပါတယ်ယဟန်ပြုခွင့်ပေးတော်မူပါအစာတသသဘောကျသွားတယ်အဲမင်းဇောတိကတထေကြီးယဟန်ပြုခွင့်ပေးပါတယ်ပေးပါတယ်ဘယ်နှခါများထပ်ပြုမလို့ပြုပါပြုပါဟင်းဘာဖြစ်လို့သူသဘောကျသွားငါအိမ်ကြီးဒီခါကျမှအပိုင်စီးမှာပေါ့မဟုတ်ဘူးလားရမယ် အဲ့ဒါနဲ့ယဟန်ပြုကိုပင်လေတော့ဇောတိကလည်းယဟန်ပြုပြုပြီးတော့မြတ်စွာဘုရားတန်တရားအာထုတ်အာထုတ်တဲ့အခါကျယဟနာဖြစ်သွားအဇာတတဒီတခါတော့အင်ကြီးအပိုင်စီးမယ်ဆိုပြီးတော့အဲ့ဒီအဲ့ဒီနေ့တော့အချိန်မကြီးလို့ तू မစီးရဘူးနောက်နေ့ကျတော့သွားပြီးတော့အင်ကြီးအပိုင်သိမ့်လို့သွားတယ်စစ်တပ်ကြီးနဲ့ဟိုမှာဘာမှမရှိဘူးမြေခွက်ပဲရှိတယ်အိမ်လည်းမရှိဘူးလူလည်းမရှိဘူးဘာမှမရှိဘူးတဲ့မထူးဆန်းဘူးလားဘာဖြစ်လို့ ဇောတိကရဲ့ဒါနကုသိုလ်ကြောင့်ဖြစ်တဲ့သူစည်းစိမ်ဟာဇောတိကပဲခံစားတတ်တာမဟုတ်လားသူ့လိုဒါနမပြုလိုက်တဲ့လူကမပြုတဲ့လူကခံစားတတ်ပါမလားအဲမခံစားတတ်တော့သူလည်းယဟန်ပြုသွားရောသူစည်းစိမ်ဥစ္စာတွေကအကုန်လုံးကွယ်ပြောက်သွားရောတဲ့သူဇနီးကဆိုမြောက်ကျွန်းသူတဲ့အဲမြောက်ကျွန်းသူလည်းနတ်တွေကမြောက်ကျွန်းပြန်ပြီးပို့ပေးလိုက်တယ်တဲ့အဲ့ဒါကုသိုလ်များမဆန်းကျဲဘူးလား အဲဟိုရောက်တဲ့အခါကျအဇာတတပန်လန်လက်ပလက်လန်ပြီးပြန်လာရအဲ့ဒါသိလားလောဘကြီးရင်နည်းနည်းရဆိုတာအဲ့ဒါဘောဟုတ်ကဲ့လားဒါကြဆိုဒီမှာဆိုလိုတာကဒါနပြုတဲ့အခါမှာအဲ့ဒီတပ္ပရိတဒါနဖြစ်အောင်ပြုအခုပြောတဲ့အတိုင်းယုံကြည်မှုရှည်သွားပြုပြီးလူရိုရိုသေးသေးလူတင့်လျော်လျော်ပတ်တဲ့အခါမှာလူအညစ်အတွေ့မရှိပဲလူမိမိသူတို့ဘာဘသူမှမထိပါစေတဲ့ စိတ်နဲ့လှူဒီလိုဆိုလို့ရှိရင်တတော်ကောင်းတို့လှူဒီ၅မျိုးအဲ့ဒီထဲမှာဇောတိကလှူနီးပါထပ်ဆင်လိုက်ပြောတာဘယ်လိုလဲကိုပစ္စည်းသူများဘသူမိမိကမပေးဘူးဆိုလို့ရှိရင်ဘသူမှမယူနိုင်ပါစေတည်းဟုတ်ကဲ့လားဘသူမှမယူနိုင်ပါစေတည်းအဲ့ဒီနီးလေးထပ်ပြီးတော့ဆူတောင်းလာတယ်ထက်လိုက်ကိစ္စမရှိနောက်ကြတော့လက်ဝဲအစိုးရတက်တဲ့လက်ရအစိုးရတက်တဲ့စိုးရိမ်စရာမရှိဟုတ်ကဲ့လားနော် ကိစ္စမရှိတော့ဘူးဒီတော့အဲ့ဒါတပ္ပုရိသဒါနယုံကြည်၍လူရိုးစေလူပေးလူသင်လျော်ကညိတွယ်မရှိ ကိုမထိသူထိကင်းစေရာယင်းသူပြုကမြတ်ဒါနာခေါ်ကြတပ္ပုရိတာဆိုယုံကြည်၍လူယုံကြည်၍လူယိုသေးလူယို ပေးလူသင်လျော်ကယုံကြည်၍လူယိုသေးလူပေးလူသင်လျော်ကသို့ဤတွင်မရှိကိုမထီး သုထိကင်းစေရာညီယင်းတို့လူကမြတ်ဒါနာခေါ်ရတပုရိတာယင်းအဲ့တော့ဒီယတ္တရဘအတွင်မှာ လှူကြတဲ့လှူရှင်တွေဒီနေ့လှူကြတဲ့လှူရှင်တွေရောအဲ့ဒီတပ်ပုရိသဒါနနဲ့ညီအောင်လှူကြရလားယုံကြည်ပြီးလှူတာဟုတ်ကဲ့လားဟုတ်တယ်နော်ရိုးရိုးသေးသေးလှူတာရောဟုတ်ကဲ့လားဟုတ်တယ်နော်သင်လျော်လျောက်ပတ်တဲ့အခါမှာလှူတာဟုတ်ကဲ့လားသိလျော်လျောက်ပတ်တာပေါ့နေဥအခါမေတ္တာနဲ့ကြိုခြင်းလို့မလို့နဝင်ကဥပုသ်ဆောက်ပြီးတော့ နဝင်ကဥပုသ်ဆောက်တည်တဲ့ပုဂ္ဂိုလ်များအာတက်တက်လို့မေတ္တာစွမ်းလှူတာဟာတင့်လျော်လျော်ပတ်တဲ့အခါမှာလှူတာမဟုတ်ပေဘူးလားတင့်လျော်လျော်ပတ်တဲ့အခါမှာလှူတာပဲညိညိတွေ့တွေ့မလှူပါနဲ့ဆိုတော့လှူတဲ့ပစ္စည်းလေးပေါ်မှာများညှိမှုတွေ့မှုလေးတွေရှိကြသေးလားဘိုးလောက်လှူမဲ့ထမရဲဒီလောက်လှူမှထမရဲနဲ့အဲ့ဒါလိုများရှိသေးလားမရှိပါဘူးဒါကြောင့်မလို့ ကောင်းကောင်းလုပ်ပါနော်များများလှူပါနော်များများချက်ပါနော်ပိုပိုရှန်ရှန်ရှိပါစေဒီလိုပြောတယ်မို့လားအဲ့တော့အဲ့ဒါညှိတွေ့လို့လားမညှိတွေ့လို့လားမညှိတွေ့လို့ဒီလိုဆိုလို့ရှိရင်ဒီဒါနကြောင့်နောက်ဘဝခုဘဝနောက်ဘဝအကျိုးပေးတဲ့အခါကျတော့အကျိုးပေးတဲ့ပစ္စည်းပစ္စည်းရအဲ့ဒီပစ္စည်းပစ္စည်းရကိုသုံးဆောင်ခံစားလို့တဲ့စိတ်ရှိမယ်တဲ့မသုံးဆောင်မခံစားဆိုတဲ့စိတ်စိတ်မရှိဘူးတဲ့ဘုန်းကြီးတို့ ဘုန်းကြီးတို့ရွာမှာရှိတဲ့မြေပိုင်ရှင်တယောက်သူများမိမိမြေတွေသူများပေါ်မှာတိစားချပြီးတော့စားတာသူ့အိမ်မှာတော့ရှိတာက3ယောက်ပဲရှိတယ်3ယောက်ပဲရှိတယ်ရတာစပားကြီးစပားနဲ့အပြည့်စားတဲ့အခါကျတော့တနေ့မှတယောက်ကိုမန္တတဒုံးနဲ့အဲ့ဒီတဒုံးစားတာတဲ့သိသွားတဲ့အခါကျအဆုလိုက်ပုံလိုက်ကြံပေါ့မစားရမတော့ရဲ့ ကိုမသေးခင်ကိုဟာလို့အောင်မေ့နေတယ်မသေးခင်ကိုဟာလို့အောင်မေ့နေတယ်မသေးခင်လည်းကိုဟာအပိုင်ဟုတ်ပါမလားအဲလာလူသွားလို့ရှိရင်မပေးလိုက်ရဘူးလားလာခိုးသွားတော့မပေးလိုက်ရဘူးပေးလိုက်ရတာပဲအဲ့တော့ပေးလိုက်တာနဲ့အတူတူပေးလိုက်ရတာနဲ့အတူတူဆိုလို့ရှိရင်စားရသုံးရတာကပိုးပြီးမမြင့်မြတ်ဘူးလားမြင့်မြတ်တယ်ကောင်းကောင်းစားကောင်းကောင်းသုံးကောင်းကောင်းလူဟုတ်ကဲ့လား အတ္တကောလောကောတပ္ပမဟာယကမဏီယံလောကလူအပေါင်းမှာအတ္တကောကိုယ်ပိုင်ဥစ္စာမရှိကြပါစေ။တပ္ပံရှိသမျှအလုံးစုံကိုပဟာယထားခဲ့ပြီးတော့ကမဏီယံနောက်တဘဝသွားကြရမှာပါတကား။ဟုတ်သလား။ပါတယ်။ကိုယ်ပိုင်ဥစ္စာရဲ့လို့မရှိဘူးတဲ့ရှိသမျှထားခဲ့ပြီးတနေ့ကြာသွားရမည်တဲ့ကိုယ်ပိုင်ဥစ္စာ မရှိပါစွန့်ငါသွားရမှာပါတကားမှန်မလားအဲ့ဒါမြာသဘောပေါက်တယ်ဆိုလို့ရှိရင်တော့ကောင်းကောင်းစားကောင်းကောင်းသုံးဖို့မလိုဘူးလားကောင်းကောင်းလှူဖို့မလိုဘူးလားအဲ့ဒါဆိုလို့ရှိရင်ကောင်းကောင်းစားကောင်းကောင်းသုံးလို့ရှိရင်အခုဘဝကိုကို ကောင်းကောင်းလှူတဲ့အခါကျတော့ဒီဘဝရောနောက်ဘဝပါကိုကိုတခါတည်းယူသွားတာမဟုတ်ဘူးလား အနုဂါမိကရွှေအိုးတဲ့ကိုနောက်တကောက်ကောက်လိုက်နေတဲ့ရွှေအိုးကြီးမြုပ်တာတဲ့လှူတယ်ဆိုတာဆိုကိုပိုင်ဥစ္စာမရှိပါစွန့်ငါသွားရမှာပါတကားကိုပိုင်ဥစ္စာမရှိပါစွန့်ငါသွားရမှာပါတကားဒါနဲ့ဒီနေ့အလူရှင်တွေ အဲသူတို့လှူတာတပ္ပရိဒဒါနဟုတ်မဟုတ်ရဲ့လားလို့ဘုန်းကြီးကအဲ့ဒါသိကျင်တာနဲ့စကားတောက်ဆန်းကြည့်တယ်ဆင်းရောဆွမ်းကြောင်းကဆင်းကနေတော့သူတို့ကိုမေးတယ်ကောင်းကြလားလို့ဆိုကောင်းပါလေဖေရတဲ့သူတို့စားနေတောက်နေတော့မူအဲဘုန်းကြီးကဘာရဲ့လို့မဖော်ပါဘူးကောင်းကြလားဆိုကောင်းပါလေဖေရတဲ့ထုံးစံအတိုင်းပဲဘုန်းကြီးကဘာကောင်းတာလဲလို့အဲ့လိုမေးတယ်အဲ့ဒါဖြေတဲ့စိတ်ချမ်းချမ်းသာသာလှူရတာကောင်းတာပါဖေရတဲ့အမှန်မဆိုးပဲလို့ စိတ်ချမ်းချမ်းသာသာလှူရတာကောင်းတာပါဖေရတဲ့ပျော်ကောမပျော်ဘူးလားဆိုပျော်လိုက်တာမှပြုံးလို့တဲ့နော်ဒါပျော်လိုက်တာမှပြုံးလို့ဆိုတော့လှူတဲ့ပစ္စည်းပေါ်ညှိတွယ်သလားမညှိတွယ်ဘူးလားမညှိတွယ်ဘူးဆိုတော့တပ်ပရိသဒါနမဟုတ်ပေဘူးလား